ချမ်းသာစွာဖြင့်ဆရာတော်သာသနာဝန်ကိုခန္ဓာဝန်ကိုလွယ်ကူစွာဆောင်ရွက်နိုင်ပါစေဆရာတော်ပြီးရန်ကင်းပါစေစိတ်စင်ရကင်းပါစေကိုယ်စင်ရကင်းပါစေကိုယ်စိတ်ရထျား ချမ်းသာစွာဖြင့်ဆရာတော်အာရဏဘုံကိုအာရဏဘုံကိုလွယ်ကူစွာဆောင်ရွက်နိုင်ပါစေဆရာတော်ဘီရန်ကင်းပါစေစေစီရဲ့ကင်းပါစေကိုစီရဲ့ကင်းပါစေကိုစိတ်နှပြချမ်းသာ ရာတော်အာနာဝံကိုခန္ဓာဝံကိုလွယ်ကူစွာဆောင်ရွက်နိုင်ပါစေသာဓုသာဓုသာဓုဒီကနေ့ဘာဝနာရနှစ် ခရစ်သက်ကြီးရဲ့2023ခုနှစ်စက်တင်ဘာလ9ရက်နေ့ကောဇာသက်ကြီးရဲ့1385ခုနှစ်ဝါကောင်လပိကျုံ9ရက်နေ့ဗောရိငိသစ္စာသစ္စာရှိပြီးဓမ္မယတာဆရာတော်ဘုရားရဲ့ကြီးမှုကျင့်ပါတော့9ရက်တရားစကားမှာအထမမြောင်နေဖြစ်ပါရဲ့ရှင်ယောဂီသူတို့ဇင်ပေါင်းလို့ရှင်ဘုရားတရားသံဃာ င်နာမြတ်သုံးပါးနေတကွာတရားပြဆရာဖြစ်တော်မူပါသောဗောဓိဉာဏ်သစ္စာရှိပြီးဓမ္မရိပ်သာဆရာတော်ဘုရားကြီးဤသီလကိုသမာဓိကိုပညာကိုလို့အာရုံပြု၍ယူသိစွာဖြင့်ဩဃာသကရောကျူဖြင့်ကရောကြပါစို့ရှင်ဩဃာသ ခပ်ပြီးသောအဖြစ်တို့ကိုရောက်ပါစေခြင်းအကျိုးမှာပထမဒုတိယတတိယတစ်ခြင်းနှစ်ခြင်းသုံးခြင်းညာအောင်ဘုရားယေရနာဘုရားယေရနာသံဃာယေရနာယေနာမြတ်သုံးပါးတို့ကိုယုံကြည်အလေးအမြတ်လက်ဆုံးမိုး၍ မလျှော့ရောပါ၏ရှင်ဗျာတရားတရားသံဃာယတနာမြတ်သုံးပါးဆရာသမားတို့အားတတ္တကြီးညိုယုတ်သိမြတ်တို့လက်ဆုံးမူကားရှိခိုးပူဇော်မှုမျိုးမှလျော်ကြောရသောကောင်းမှုကုသိုလ်ကံစေတနာတို့ကြောင့်သာသနာတော်၏အနှစ်သာဖြစ်သောသီလသမာဓိပညာသိက္ခာသုံးရပ်ကျင့် ကကြီးကိုစိတ်ကဖန်တီးနေတာဖန်ဆင်းနေတာစိတ်ကစိတ်တေနာနိယတိလောကောလောကကြီးကို စိတ်ကဥဆောင်နေတာနော်မိမိကိုယ်ကိုစောင့်ရှောက်နိုင်ဖို့အတွက်ဒီမှာသင်ပေးသောပညာရများဖြင့်မြတ်ဗုဒ္ဓသင်ပေးလိုက်သောပညာရများကိုဒီမှာကိုယ့်ရတ္တကာလပတ်လုံး ပြန်ပြီးတော့သင်ကြားပေးထားတယ်။ဒီကသင်ပေးလိုက်သောပညာရပ်သည်ဘယ်အတွက်သုံးပါလဲ။မိမိကိုယ်ကိုစောင့်ရှောက်နိုင်ဖို့အသုံးပြုရအတွက်ဖြစ်ပါတယ်။တနည်းအားဖြင့်မိမိစိတ်ကိုစောင့်ရှောက်နိုင်ဖို့ဖြစ်ပါတယ်။နောက်တနည်းပြောရင်စိတ်ထိန်ကရိယာလေးတက်ဆင်ပေးလိုက်ခြင်းဖြစ်ပါတယ်။နော်။ပါဠိတက်ဆင်ပေးလိုက် စိတ်ထိန်ကရိယာတဲ့ဒီမှာတက်ပြီးလိုက်ပါတယ်အဲ့ဒီစိတ်ထိန်ကရိယာလေးအမြဲတက်တာမို့လို့လားမလို့နော်ဒါကြောင့်စိတ်ကိုစောင့်ရှောက်ပါဆိုတဲ့တရားကောင်းစဉ်ပြီးတော့အနည်းငယ်ပြောပါပြီးတော့မှတရားလေးတွေစစ်ပြီးတာပေါ့နော်ဒီနေ့တရားမဟောသေးမီတရားမနာသေးမီ သုံးလောကထာရှင်တော်မြတ်ဘုရားကိုလက်ကုပ်ချီးမွမ်းကာရှင်ကိုကြရအောင်နမောတတ္တဘဂဝတောအရဟတောသမ္မာ စိတ်ကိုဆုံးမချမ်းသာရာလူတွေဟာစိတ်ကိုဒီတိုင်းပဲလွတ်ပြီးတော့နေကြနော်တဏ္ဍာပုဂ္ဂိုလ်တို့ညီဒီမှာစိတ်ကိုထိန်းရမှန်းတော့မသိစိတ်ထိန်းကရိယာတက်ဖို့ဝေလို့စိတ်ကိုထိန်းရကောင်းမှမသိဘူးစောင့်ရှောက်ရကောင်းမှလည်း မသိဘူးစိတ်ကိုမဆုံးရှုပ်တဲ့အခါကျတော့စိတ်ကသူလှုပ်ချင်တာလှုပ်နေတယ်ဖြစ်ချင်တယ်လို့ဖြစ်နေတယ်စိတ်လွတ်လဲလွတ်နေတယ်ဆိုတဲ့သကလုံးကြားဘူးတယ်ပေါ့လားစိတ်လွတ်လဲလွတ်နေတယ်ဆိုတာတတိလဲလွတ်နေတယ်လို့ပြောတာပဲတတိမရှိဘူး ပြင်မာနေတဲ့ပုဂ္ဂိုလ်တွေဟာမိမိစိတ်ကိုဘယ်တော့မှမြန်ဆောင်ရှောက်ဘူးလို့သွားလိုက်လာလိုက်စားလိုက်တောက်လိုက်ပြောလိုက်ဆိုလိုက်အားလုံးကတတိလက်လွတ်တည်ကြည့်ပဲတတိလက်လွတ်တိုင်းလက်လွတ်တိုင်းဘာပါနေတော့အဝိဇ္ဇာတဏှာဆိုတာတွေပါလားမပါဘူးနော် မြင်လဲဝိသတနာပါတာပဲကြားလဲဝိသတနာပါတာပဲစားလဲဝိသတနာပါတာပဲအဝိသလွမ်းမှုအောက်မှာပဲအမြဲနေနေရတဲ့ခါကျတော့မောင်ကြီးမဲကြီးတဲ့နေရတယ်လို့ပဲစိတ်ကိုမဆောင်ရှောက်ဘူးဆိုရင်လေမောင်ကြီးမဲကြီးတဲ့နေရတယ်လို့ဆိုတော့အမှားအမှန်ဆိုတာကိုခွဲခြားနိုင်အကြောင်းကျိုးဆိုတာကိုမစင်ញနိုင်စွာမရှိဘူး တော့စိတ်ကအချစ်နေအမြဲတမ်းအချစ်ဖြစ်နေတယ်အလွယ်တကူစိတ်ဆိုးတာအလွယ်တကူစိတ်တူတာအလွယ်တကူစိတ်ကောက်တာ သူများအဖြစ်ကိုအလွယ်တကူမြင်တတ်တာ သူများအားနည်းချက်ကိုအလွယ်တကူမြင်တတ်တာဒါတွေကအလိုလိုမိမိရဲ့စရိုက်လိုဖြစ်နေတာဒီတဲ့ပူလာတဲ့ခါကျရင်ဘာတွေဖြစ်လာလဲဆိုတော့သူသူများမကောင်းကြောင်ပြောတာ နော်ဆဲတာဆိုတာညစ်ပတ်တာအလိုလျောက်ဖြစ်နေတယ်ဒါတွေဖြစ်နေပြီဆိုရင်လူကကိုယ့်ကိုယ်ကိုတတိဆောင်ရှောက်မှုကနေလွတ်ကင်းနေပြီလို့ကိုယ့်ကိုယ်ကိုမသိကြဘူးလည်းလူစပယ်နေတဲ့အခါမှာကိုယ့်ဘဝနေ့စဉ်ဘဝထဲမှာလေကာယကံအမှားတွေ ဝစီကံအမှားတွေမနောကံအမှားတွေအကုန်လုံးဖြစ်နေတာနော်အဲဒီမှားနေတဲ့ဟာကိုမြောက်ပင့်ပေးနေတာကလေတဏမာနဒိဋ္ဌိတို့ပဲမှားတာကိုဘာလို့ထင်တယ်လဲမှန်တယ်လို့ထင်တယ်တပည့်တော်ကတော့ဗျာမဟုတ်ရင်မခံဘူးတဲ့ရွှေမင်းဆရာ တခါတယောက်ကလာလျှောက်တယ်တပည့်တော်မဟုတ်ရင်မခံဘူးယောဂီတွေလည်းမဟုတ်မခံနေပါသေးလားဟမ်ပါသေးလားမဟုတ်မခံဟမ်မဟုတ်ရင်မခံဘူးဆိုတဲ့ပုဂ္ဂိုလ်ကဟုတ်တဲ့ဟာလည်းခံဖို့မလိုဘူးမဟုတ်ရင်မဟုတ်တာဆိုရင်မခံဘူးဟုတ်တာလည်းပို့ပြီးတော့စိုးမသွားဘူး ဆရာတော်ကြီးကပါမိန်လေးဆိုတော့လောကကြီးကမဟုတ်တဲ့လောကကြီးပါဟုတ်တဲ့လောကကြီးမဟုတ်ဘူးတဲ့မဟုတ်ရင်မခံဘူးဆိုတော့ဒကာကြီးတစ်သက်လုံးဉာဏ်ဖြစ်ပြီးတော့သာနေပြီးတော့ဟုတ်တယ်မလားတစ်သက်လုံးပါပြမှာမဟုတ်မခံဘူးဆိုလောကကြီးကဟုတ်လားမဟုတ်လားမဟုတ်တဲ့လောကကြီးနောက်တစ်ခုကမဟုတ်ရင်တပည့်တော်မခံဘူးဘုရားဆိုတာ စဉ်းစားကြည့်ဖို့ကောင်းတယ်မဟုတ်ရင်မခံဘူးအမှန်တရားကဘယ်သူဘယ်ပေရန်နဲ့သူကတိုင်းပြီးတော့သူ့ကိုယ်သူဟုတ်တယ်လို့ထင်နေတာဘယ်ပေရန်ပေါ်မှာသူတိုင်းတယ်လို့ကိုထင်ရကို ဟုတ်တယ်လို့ထင်နေရင်အဆင်ပြေပါ့မလားအဲကိုထင်ရဟုတ်တယ်လို့ထင်နေရင်ကိုထင်ရင်ကလေးရှိလေးကြောင့်ဖြစ်နေတဲ့ပုံကိုယ်တွေက ငါပြောတာမှမှန်နေငါလုပ်တာမှမှန်နေငါတွေးတာမှသဘောသဘာဝကျတယ်ဆိုရင်ပြဿနာအလုံးကအဲ့ဒီကစလာမငြိမ်းချမ်းမှုအလုံးကလည်းအဲ့ဒီကစလာတိုင်းနဲ့ပေဒံမရှိဘဲနဲ့ရှိတဲ့ပေဒံနဲ့တိုင်းတဲ့ခါကြတော့ငါဆိုတဲ့ပေဒံမာနဆိုတဲ့ပေဒံနဲ့တိုင်းလိုက်တဲ့ခါကြတော့ အလွဲကြီးအမားကြီးဖြစ်နေတော့ဘဝထဲမှာပူလောင်နေတယ်ကိုဘဝကအေးချမ်းမှုမရနိုင်ဘူးနော်တရားအားထုတ်တယ်ဆိုတရားကြီးရဖို့မဟုတ်ဘူးကိုဘဝကိုလည်းအေးချမ်းအောင်နေတတ်ဖို့ဟုတ်တယ်မလားဘဝတစ်ခုအေးချမ်းဘဝအေးချမ်းလားမရှိဘူးလားနော်မဉ္ဇဉ်ပူဉ္ဇဉ်စိုက်တဲ့တရားထူးများရနိုင်မယ်ဆိုရင်တော့အတိုင်းထက် မညံပုံညံဆိုတဲ့တရားသူများမရဘူးဆိုရင်အေးချမ်းတဲ့ဘဝလေးတစ်ခုကိုစောက်တည်တတ်ဖို့လိုပါလေတရားစွမ်းအားသည်အေးချမ်းသောဘဝလေးတစ်ခုကိုတည်ဆောက်နိုင်ပါလေမဖြစ်လို့တည်ဆောက်နိုင်တော့စိတ်ကိုစောင့်ရှောက်ခြင်းအားဖြင့်အေးချမ်းသာရတဲ့ဘဝလေးတစ်ခုကိုတည်ဆောက်နိုင် ဘဒုရဲ့ဘဝကိုတည်ဆောက်မှလဲလို့ဆိုတော့ကိုယ်ဘဝကိုအေးချမ်းတဲ့ဘဝလေးတစ်ခုဖြစ်အောင်ကိုယ်ကိုယ်တိုင်းပဲတည်ဆောက်လို့ရတယ်သူများတည်ဆောက်လို့မရဘူးဘဝတွေအေးချမ်းကြဘူးဆိုရင်ကိုယ်ဘဝကိုမေ့နေကြဘူးဟုတ်တယ်မလားကိုယ်ဘဝကိုအေးချမ်းအောင်လုပ်တယ်ဆိုတာဘာတရားများအေးချမ်းအောင်လုပ်နိုင်ကြတော့ဘာတရားအေးချမ်းအောင် တငယ်ချင်းဆင်းရဲတယ်ဆိုပြီးတော့မှချမ်းသာတဲ့တငယ်ချင်းကအသမ ्या တစ်ထောင်လာပေးတယ်တငယ်ချင်းကတငယ်ချင်းဆင်းရဲလိုက်တာမဖြစ်ဘူးသူ့အသမ ्या တစ်ထောင်ပေးမှပဲအသမ ्या တစ်ထောင်ပေးလိုက်အဲ့ဒီပေးတဲ့နေ့ကလေးကစိတ်အစကတိတ်မပြောတော့ဘူးဒီဟာဒီအသမ ्या တစ်ထောင်စိုးရိမ်နေတာ တခါအိတ်မပြောတော့ဆိုတော့ကဲဒီလောက်တောင်အိတ်မပြောတော့ဒီအတဗျာတစ်ထောင်တော့ပြန်ပြီးမှဖြစ်မှာဆိုပြန်ပြီးလိုက်မှပဲအိတ်ပြောနော်ကိုကိုကိုစောင်းလျှောက်ဖို့ဆိုတာဟာလေရုပ်ပစ္စည်းတွေရဲ့ကိုကိုကိုပံ့ပိုးယုံမြန်နဲ့ပြီးချမ်းမှုရနိုင်မှာမလားမရနိုင်ဘူး မိမိဘဝအေးချမ်းတဲ့ဘဝလေးတစ်ခုကိုတည်ဆောက်ဖို့ဆိုရင်မိမိစိတ်ကိုအေးချမ်းအောင်တည်ဆောက်ထားရင်ဘယ်လိုနေနေဘယ်နေရာနေနေဘယ်ပုံစံနဲ့နေရာနေရာစိတ်ကမအေးချမ်းဘူးလားအေးချမ်းတယ်ရင်းရတဲ့ဘဝလေးတစ်ခုမဖြစ်ဘူးလားနမူနာပေးစင်တာတွေအများကြီးเนาะနမူနာတွေမျက်စိထဲကကိုယ့်ကိုယ်မြင်ကြည့်ကြ သဘောပေါက်တယ်နော်ဘယ်လိုနေနေဘယ်လိုပဲနေနေဘယ်နေရာရောက်ရောက်ဘယ်လိုဖြစ်နေဖြစ်နေကိုယ်ဘဝလေးကဘာဖြစ်နေတာအေးချမ်းရှိတာမရှိတာလည်းမဆိုင်ဘူးနေရာဌာနလည်းမဆိုင်ဘူးတတပင်ရင်ဝါတိပင်ရင်အောက်မှာနေတဲ့နေရပါစေတရားက အေးချမ်းနေတော့ဘဝကလည်းအေးချမ်းနေတာဟုတ်တယ်မလားကိုဘဝကိုအေးချမ်းအောင်ဆောင်ရွက်ဖို့ဘုဒ္ဓမတောင်းရှိတော့ကိုမှတောင်းရှိတယ်ကိုဘဝကကိုလက်ထဲမှာပဲရှိတာသူများလက်ထဲမှာမရှိအဲ့တော့စဉ်းစားကြည့်လူတွေဟာမပြောဘူး ပျော်စရာကောင်းတဲ့အပျော်ကိုရှာကြတယ်တစုံတယောက်ကသူ့ကိုစိတ်ချမ်းသာခြင်းလိုက်တာတက္ကະတက္ကမတွေပြောတာများတယ်ဒီဟုတ်တယ်မလားတပည့်တော်စိတ်မချမ်းသာဘူးခင်ဗျာစိတ်ချမ်းသာခြင်းလိုက်တာစိတ်ချမ်းသာခြင်းနဲ့ဆိုတာအဲ့ဒီစိတ်ချမ်းသာအောင်သူတို့ကတူတူတယောက်ကလုပ်ပြီးမှစိတ်ချမ်းသာမယ်လို့ဒီလိုထင်တယ် တယောက်ယောက်ကနော်ဓမ္မမဟုတ်ဆရာတော်တွေကလုတ်ပြီးမှလားတကူရှင်တွေကလုတ်ပြီးမှလားစိတ်ချမ်းသာမှုကို အပြင်းအကူအညီနဲ့စဉ်းစားပြီးရှာဖွေနေတယ်မြမပြည်မှာနေလို့စိတ်ချမ်းသာလို့အမေရိကန်လာတယ်ဆိုပြီးစိတ်ချမ်းသာတာရှိရလားနော်စိတ်မချမ်းသာမှုကအမြဲဖြစ်နေတော့စိတ်ချမ်းသာခြင်းနဲ့ဗျာခဏခဏတပီတော့စိတ်မချမ်းသာဘူးဗျာ တပည့်တော်စိတ်ချမ်းသာလိုက်တာလို့ပြောတဲ့ကခက်နေနေပဲနော်စိတ်မချမ်းသာဘူးကြည့်ပဲပြောနေတယ်အဲ့တော့စိတ်ချမ်းသာအောင်ဘယ်သူလုပ်ပေးနိုင်ဘယ်သူမှမလုပ်ပေးနိုင်ဖရာတော်လုပ်မပေးနိုင်ဥပဝကကိုယ်လက်ထဲမှာကိုယ်စိတ်ကလည်းကိုယ်လက်ထဲမှာကိုယ်စိတ်ချမ်းသာအောင်ကိုယ်ကိုယ်တိုင်ပဲလုပ်အောင်ပဲ ကိုကိုယ်တိုင်ပဲကိုဘဝကိုတာဝန်ယူပါလိမ့်မယ်ဟုတ်တယ်မလားအဲ့တော့စိတ်ထဲမှာဘာပါလာရင်ချမ်းသာတယ်တော့ဟမ်ချမ်းသာအောင်လုပ်လို့ရတယ်စိတ်ကိုဒီစိတ်ကိုဘာလုပ်လို့ရလဲစိတ်တန်ရခေယမေတာဝီ မေဓာဝီပညာရှိသောပုဂ္ဂိုလ်သည်စိတ်တန်စိတ်ကိုရက်ခေရပတိဖြင့်ဆောင်ရှောက်ရမယ်။စိတ်ကိုဗာနဲ့ဆောင်ရှောက်ရမယ်။ပတိဖြင့်ဆောင်ရှောက်ရမယ်။ပတိအဆောင်ရှိသောစိတ်သည်ယံသူတွေကိုကာကွယ်နိုင်၏။ပူလောင်စေတတ်သောယံသူများကိုကာကွယ်နိုင်တယ်။မငြိမ်းချမ်းအောင်လုပ်နေသောယံသူများကိုကာကွယ်ပေးတတ်တယ် စိတ်တံရခေယမေဒာဝီစိတ်တံဂုဋ္ဌံဒုက္ခဝဟံမေဒာဝီပညာရှိသောပုဂ္ဂိုလ်သည်စိတ်တံစိတ်ကိုရခေယစောင့်ရှောက်ရ၏စိတ်တံဂုဋ္ဌံဒုက္ခဝဟံဂုဋ္ဌံတတိအစောင့်ရှောက်ရှိသောစိတ်တံစိတ်သည်ဒုက္ခဝဟံချမ်းသာကိုတည်လာလိမ့်မည်တတိအစောင့်ရှိသောစိတ်သည်ဘာကိုတည်လာမှာလဲ ချမ်းသာကိုတည်လာနိုင်တယ်နော်စိတ်ရဲ့သဘာဝကိုကအစတည်းကမချမ်းသာတဲ့သဘောရှိတယ်နော်ဖာနလန်ဖာနနန်သဗလန်စိတ်တံဒုရခံဒုံနိဝါနံဖာနလန်ဆိုတာစိတ်ကအမြဲတမ်းတုံ့လောက်ရူပါယုံနဲ့တွေ့လဲလှုပ်လှုပ်လှုပ်လှုပ်ပဲဩတတ္တယုံနဲ့တွေ့လဲလှုပ်တာပဲ ရူပါယုံလူချင်းစရာတွေနဲ့မြင်တယ်မျက်စိနဲ့မြင်တယ်လှုပ်တာပဲလှုပ်လာလှုပ်လာလှုပ်တယ်ကြားလဲလှုပ်တယ်မြင်လိုက်တာနဲ့အသဘောကျတယ်ဆိုရင်စိတ်ကလှုပ်ရှားသွားတာလေ။အော်မကြိုက်ဘူးဆိုရင်လည်းစိတ်ကလှုပ်ရှားသွားတာပဲ။စကားကလေးကြားတယ်တခုခုကြားတယ်ဆိုရင်လည်းကြားတာနဲ့ကြိုက်တယ်ဆိုရင်လည်းလှုပ်သွားတာပဲ။မကြိုက်ဘူးဆိုရင်လည်းလှုပ်သွားတာ။စိတ်ကအမြဲတမ်း အာယုံ၅ပါးနဲ့ထိတွေ့တိုင်းထိတွေ့တိုင်း vibration ဖြစ်နေတယ်လှုပ်ခါနေတယ်သူကစိတ်ရဲ့သဘာဝမငြိမ်ဘူးတဲ့ပေကိုကိုကမငြိမ်ဘူးဘောပေါက်တာဖန္ဒနံပေကိုကိုကမငြိမ်တဲ့စိတ်ဘာဖြစ်လို့မငြိမ်လို့အာယုံ၅ပါးနဲ့ထိတွေ့လှုပ်ရှားနေလှုပ်ခတ်သွားတယ် စိတ်နဲ့အာယုံကလည်းအမြဲဆုံးနေတာလို့ဆိုတော့စိတ်ကအမြဲတမ်းလှုပ်ခတ်နေတယ်ပေါ့နော်အမြဲတမ်းလှုပ်ခတ်နေတယ်အမြဲတမ်းလှုပ်ရှားနေတယ်လှုပ်ရှားနေဆိုတာတည်ငြိမ်မှု မရှိဘူးတည်ငြိမ်မှုမရှိရင်အေးချမ်းမှုလည်းမရှိဘူးပါဏနံသဗ္ဗလံဆိုတာကလျက်ပေါ်လွန်နေတယ်လျက်ပေါ်လွန်နေတယ်ဆိုတာဘယ်လိုပြောဗမာလူကလျက်ပေါ်လွန်နေတယ်ဆိုတာလည်းပြာရပြာရနဲ့တည်ငြိမ်မှု မရှိဘူးတဲ့စိတ်ကိုကပင်ကိုဝတ်ဆိုပင်ကြိမ်မရှိဒါကြောင့်မို့ဒီတိုင်းစိတ်ကိုလွတ်ထားရင်အာယုံ၅ပါးနဲ့နှိစ္စခံနေရတဲ့အတွက်သူကဘယ်တော့မှမငြိမ်မငြိမ်ဒုရခံစောင့်ရှောက်ဖို့လေရန်ခင်းရင်နာစောင့်ရှောက်ဖို့ရန်အလွန်ခက်တယ်ဒုရခနော်စောင့်ရှောက်ဖို့အင်မတန်ခက်စိတ်ကို ဒုံနိဝရယံတားမြစ်ဖို့လည်းခက်တယ်သူသွားချင်တာသွားလာပဲစိတ်ဆိုတာလေယောဂီထိုင်ရင်းနဲ့အဲ့ဒါတွေဖြစ်လာမှဖြစ်ပဲဒုရခာဆောင်းလျှောက်ဖို့ခက်လိုက်တာဗျာစိတ်ကိုဆောင်းလျှောက်ဖို့ခဲရင်ကြောင်းယောဂီတွေတည်ဆုံးဖြစ်သွားတယ်နော်စိတ်ကလေးတို့ကတရားထိုင်နေတာ တောင်တွေးမြောက်တွေးတွေးလို့မဖြစ်ဘူးရှုမှတ်တဲ့အာယုန်လေးမှနေငြိမ်ငြိမ်နေပြောလို့ရဆောင်းရှောက်လို့ရသူလှုပ်ချင်တာလှုပ်တယ်သူသွားချင်တာသွားတယ်ဒုံနိဝရယတားလို့ခေါ်ရအဲ့မသွားပါနဲ့ငါတို့ကယောဂီယောဂီတပည့်ကြီးပခုံးတင်ထားတာအဲ့တော့ ဘရုဒုက္ခကိုရောက်ပြီးရောက်ဆိုရင်အဆင်မပြေဘူးနေမသွားနဲ့တားလို့ရသွားကျင်တဲ့နေရာကိုသွားကျင်တယ်လို့သူသွားနေတာလှုပ်ချင်တယ်လို့ကိုလှုပ်နေတာနော်ဒါကြောင့်မို့ပညာရှိသောပုဂ္ဂိုလ်သည်ပฏิဖြင့်စိတ်ကိုစောင့်ရှောက်ရမယ်ပฏิဖြင့်စိတ်ကိုစောင့်ရှောက် တတိအစမရှောင်ရှိသောစိတ်သည်ဒုက္ခဝဟံချမ်းသာကိုတည်လာလိမ့်မယ်။ဘာကိုတည်လာမှာလဲ။ချမ်းသာကိုတည်လာလိမ့်မယ်။ဒါဖြစ်ရင်အပြန်အားဖြင့်တတိအစမရှောင်မရှိသောစိတ်သည်ဘာကိုတည်လာမှာလဲ။ဒုက္ခကိုတည်လာမှာ။မငြိမ်းချမ်းမှုကိုတည်လာမှာ ငြိမ်းချမ်းတဲ့ဘဝတစ်ခုတည်ဆောက်ဖို့ဆိုတာမဖြစ်နိုင်တော့ဘူးတတိမပါဘဲနဲ့ငြိမ်းချမ်းတဲ့ဘဝတစ်ခုကိုတည်ဆောက်လို့မရဘူးဟုတ်တယ်မလားခုမနေ့ပြန်ဆိုရင်စခန်းသိမ်းပြီးယောဂီတွေကိုရက်တာကာလပတ်လုံးတတိစောင့်ရှောက်နေစိတ်ကိုတတိဖြင့်စောင့်ရှောက်နေလို့ဒီမှာသင်ပေးလိုက်ဟုတ်တယ်မလား ဆိုကိုယ့်ရဲ့ကာလပတ်လုံးဆိုတော့စိတ်အဆောင်အရှောက်ကောင်းစွာရပြီလို့ယူဆတယ်။ကောင်းစွာရပါလား။ရရဲ့။ခုနေစိတ်ကပဲရောက်တာ။စကံသိမ်းမှမနဲ့ပြန်မသိမ်းမှနော်။ဒီနေ့မဟုတ်ဘူး။ဟမ်ဒီနေ့မဟုတ်ဘူး။ အထုပ်ပြင်ပြီးမလားပစ္စည်းတွေပါထည့်ပြီးမလားဟမ်အမှန်ကတတိဆောင်ရှောက်မှုမလွတ်စေနဲ့အာကောင်းကောင်းနဲ့ကိုယ့်ရဲ့တန်ခါလာပတ်လုံးကျူးစားလုပ်ထားတာအင်အားပြည့်နေတဲ့အချိန်ကျမှဖြီချတာမျိုးမလုပ်နိုင်ဘူးဟုတ်တယ်မလားဒီ ပညာရများနဲ့အခုသင်ပေးလိုက်တဲ့ကိုရရှိထားတဲ့အရှိန်အဝါကိုယောဂီများကတရားဆိုတာရိတ်တာမှာလုံရတာကဲတရားလေးရေဒူတော့သခံသိကြံတော့မယ်နင်လဲကုကောစီနေခဲ့တော့တို့လည်းပြန်တော့မယ်အဲ့ဒီလိုဖြစ်နေတယ်ယောဂီ အဲ့တော့တရားလေးသိမှလဲဟမ်တရားလဲသိစိတ်လဲငြိမ်းလားသူ့ဒီမဟုတ်တရားလဲသိကုန်လဲကုန်သတိလဲကုန်တရားလဲသိရောသတိလဲကုန်ရောတရားလဲကုန်ရောအိမ်လဲပြန်ရောက်ရောသေဘဝပြန်ရောက်သွားတယ်ဘယ်ဘဝရောက်သွားတယ်နော် အဲ့ဒီအရင်ဘဝလေဒီတတိအဆောင်မရှိဘူးဆိုရင်တကယ်ရောက်တာအပါယသဟကိဟတိတာမြတ်စွာဘုရားအပယ်လေးဘုံဆိုတာဟာတဲ့ကိုအမြဲနေတဲ့မေနော်ဘုရားဟောတာနော်ယောဂီတို့ကနားလည်ရမှာအပယ်လေးဘုံဆိုတာဘာလဲတော့ ကိုအမြဲနေတဲ့တက္ကဂေဟတတိတာကိုအမြဲနေတဲ့အိမ်ဖြစ်သည့်အတွက်ကြောင့်ဒီလူဘဝကိုရောက်တယ်ဆိုတာဟိုတယ်လာတင်းတယ်လို့ပဲနော်လူဘဝရောက်တယ်ဆိုတာဟိုတယ်လာတင်းတယ်လို့ပဲပြီးရင်ကိုယ့်အိမ်ကိုပြန်ရမှာပြီးရင်ပြန်ရမှာတော့ကိုအမြဲနေတဲ့အိမ်ကပါတယ်တော့အပါယသဟဂေဟတတိတာဆိုတော့ သတ္တရောအပ္ပယသဟကိဟပတိအပေလေးပုံဆိုတာတဲ့ကိုအမြင်နေတဲ့အအပေလေးပုံဆိုတာဘာလဲလဲလူပြည်ဆိုတာဘာလဲတော့ဟောတယ်ခဏလာတဲတာလည်းမတူဘူးလားပြီးရင်ပြန်မှာတော့ကိုအိမ်ကိုပြန်ရမှာပြန်ပြန်ရင်လေးလားကိုအိမ်ကိုဟင် မပြန်မပြန်မဲ့လူစင်းကောက်ပဲမပြန်ဘူးဆိုတဲ့လူတွေစင်းကောက်တယ်ဘယ်ပြန်မှာတော့ကိုယ်အိမ်ကိုပြန်ဆိုဘယ်ပြန်မှာအပေလေးပုံပြန်မှာအထုပ်သိမ့်မပြင်နဲ့အထုပ်သိမ့်မပြင်နဲ့ဘယ်ရောက်မှာတော့မပြောဘူးတော့ကိုယ့်ကိုဖြေးတာကိုယ့်ကိုဖြေးတာဘုန်းကြီးပြောတာမပါဘူး ကိုကကိုဖြေတာဘယ်သွားမှာလဲအပေလေးဘုံဆိုတာကိုအမြဲနေတဲ့အေးတတိအဆောင်ရှိသောပုဂ္ဂိုလ်သည်အပေလေးဘုံကိုပြန်မသွားတော့ဟုတ်တယ်မလားစိတ်မှာတတိအဆောင်ရှိတယ်ဆိုရင်အပေလေးဘုံကိုပြန်မသွားတော့ဟိုတေရောက်တုံးလေးတိချာကြိုးစားပါ အပေလေးပုံကိုမပြန်နိုင်တဲ့လမ်းကိုရှောက်ပါနော်အမေရိကန်လာတာဘာလာလောက်ကြတယ်တချို့ဘာဘာဗီဇာနဲ့လာတယ်ဟမ်ဘာဗီဇာနဲ့လာ business visa နဲ့လာပြီးမပြန်တော့ဘူးဟုတ်တယ်မလားနော်လာပြီးတော့မပြန်တော့ဘူးအဲ့ဒါမဖြစ်လို့လေပမာပြီးအပယ်လေးပုံနဲ့နိုင်တာမဟုတ်ဘူးနော်ပြန်ပြန်ဒုက္ခများနေအောင်လေ သဘောပြောတာအပေလေးုံနဲ့နိုင်တာမဟုတ်ဘူးအဲ့ဒီသဘောပဲလူဘွားရောက်ပြီဆိုတာပါတော့အဲလူဘွားရောက်တယ်ဆိုတာပါလေဟောတေခဏလာသေးတာနော်အင်းဒုက္ခပဲသဘောပေါက်ရလား မပြန်ခြင်းဘူးဆိုတော့ဒီမှာမလိုက်ကြနေ့လည်းမအားဘူးညလည်းမအားဘူးမလုပ်ကြဒေါ်လာရှာဟုတ်တယ်မလားအခုပါရှာမလဲဘုန်းကြီးတော့အခုလေတတိရှာမှာလေဒေါ်လာဒေါ်လာရှာမှာမဟုတ်ဘူးပါရှာမှာတော့ โอเคပေါ်လာပြီတဖြည်းဖြည်းဘုမာပဲကိုယ်တောင်ကိုခေါ်တော့တာဟမ်အဲ့လိုဖြစ်မနေဘူးလားအဲတတိဟာအခုသင်ပေးလိုက်တဲ့ပညာရက်တွေမှာကိုယ်တန်တန်မှာထိုက်တဲ့လောက်ကိန်းသွားပြီဆိုတော့ဒီမှာမချန်ခဲ့နဲ့ဘုန်းကြီးကိုဒီမှာမချန်ခဲ့နဲ့ တခါလေးအပါယူသွားကိုယ့်ရဲ့တတိတွေတမာတိတွေပညာတွေအကုန်လုံးဘယ်ယူသွားမလဲဟမ်ဘဝတွေကိုယူသွားအိမ်ကိုမယူသွားနဲ့အိမ်ရောက်ကိုပြုတ်ပါအိမ်ရောက်ဒီဖြုတ်မဲ့လူတွေအများကြီးနော်မိပြန်လာပြီလားအမလေးစောင့်နေရတာအမလက်တပဲသွားလိုက်ပါဦးဘာလုပ်လိုက်ပါဦးဟိုဟာလုပ်လိုက်ပါဦးကလေးထိလိုက်ပါဦးသမီးချက်လိုက်ပါဦးနဲ့ဆိုတော့ ဘလို့နေနေဘာမပြုတ်စေတဲ့သတိပြုတ်တာနဲ့ကိုကလေဘာဘာဖြစ်ရမလဲသတိပြုတ်တာနဲ့ဘာဖြစ်ရမလားဟမ်အိမ်ကိုအိမ်ကိုပြန်လာစစ်ဖြစ်သွားဟုတ်တယ်မလားယောဂီတွေအချင်းချင်းဖုံးဆက်ဖို့တော့လိုတာပေါ့သတိလေးပါလေးပဲအိမ်ပြန်ရောက်တော့ဘာတွေလုပ်ဖြစ်တော့မာရဲ့ဓမ္မတော့ ရောက်တာနဲ့အိမ်စိတ်ပဲရိတ်တန်ရောက်တော့လေရိတ်တန်စိတ်အဲ့လိုလုံးလုံးမဖြစ်ဘူးနော်ဟုတ်ဟုတ်တယ်မလားအိမ်ရောက်တော့အိမ်စိတ်ပေါ်ရိတ်တန်ရောက်တော့ရိတ်တန်စိတ်ပေါ်ဘုန်းကြီးကပြောတာပြောတာလောကနဲ့ကျမတို့ကလောကဟာလေအဲ့တော့အစ်မပြေဘူးဘယ်လိုလုပ်မှာတော့ကလေးရတစ်ဖက်ဆရာပြောရတာတစ်ဖက်အဲဒီလိုလျှောက်ပြောတယ်ဟုတ်တယ်မလားနော် အဲ့တော့အချင်းချင်းပုံမိစပါတခုလေးပြောလိုက်ရင်တတိတွေပြန်ဝင်လာမှာပါနော်ပုံလေးဆက်ပြီးတော့အမကြီးဆိုတဲ့စကားလုံးမတန်းနဲ့ဟဲ့ကိုနာပြီးနေနေကောင်းရဲ့လားလိတ်တာတော့ဒီကရပုံနာသေးတော့ဘာတွေလုပ်နေကြတော့အဲ့လိုလေးဆိုသူကတတိပြန်ဝင်လာတယ်ဟုတ်တာပဲနာဥဝဥမာနာဥမာတေယဥမာဆို ဘ누구ကိုပြန်ခေါ်တာနဲ့တူတာနော်အိမ်ရောက်ရင်ဘယ်လိုခေါ်ကြမလဲတကယ်ခေါ်မလားတကယ်ခေါ်ဖို့လိုတာနော်ဒါကြီးစရာပြောတာမဟုတ်ဘူးပတိဖြစ်တယ်ဒီဟုတ်တယ်မလားဖုံးဆက်ရင်နာမည်မခေါ်တော့နဲ့ဒီမမရရေးဘယ်တော့တရားစခန်းရှိတယ်မလုပ်ဘူး ဟဲ့ဦးနာသိရင်တို့တရားဆံခွဲဦးမှာလားဦးနာသိတို့ဦးနာသိတွေဝင်ဦးမလို့အဲနာမည်အစားပါပေါ့အဲ့ဒါဘာဖြစ်သွားလဲတတိဖြစ်သွားပြီသဘောပေါက်လားအဲ့ဒါဘဝထဲမှာဘာရအောင်လို့တတိရအောင်လို့ကြီးစရာပြောနေတာမဟုတ်ဘူးတကယ်အဲ့ဒီလို ခေါ်ရမှာခေါ်မှသတိဖြစ်မှာနော်ဒါမှမဟုတ်တမျိုးခေါ်လို့ရနေတယ်လေအာအာဒဂါကြီးလို့မခေါ်နဲ့ဘလို့ခေါ်ကြလဲတချို့ကလည်းမောင်လို့ခေါ်တာရှိတယ်တချို့ကလည်းကိုကိုဆိုတာခေါ်တာမင်းကတော့ဘလို့ခေါ်ရတော့ကြားလေဘာနေကြီးအဲအဲ့လိုခေါ်တာဘလို့ခေါ်တာ ဘလူကောင်းလေဥနာသီလို့အပြင်းပါကောင်းလေအဲယုံနာအဲယုံနာကြီးအဲ့လိုခေါ်လို့ကောင်းလားဟမ်ကိုကိုအစားပါခေါ်အဲယုံနာကြီးမကောင်းဘူးလားယုံနဲ့နန်းဆိုတော့ဘာဖြစ်သွားလဲ ငါသူတစ်ပါးယောက်ျားမိန်းမမရှိတော့စိတ်ဆိုးစရာလည်းမရှိတော့စိတ်တူစရာလည်းမရှိတော့ဘူးဆိုတော့ယုံနံလို့ခေါ်လိုက်ရင်ကောင်းတာသတိပေးကြတော့ပြောင်းနေတယောက်လေဖုံးဆက်ရင်ဟေးယုံနံကြီးရေဘယ်နဲ့နေကြတော့အဲ့လိုလေပြောများပြောမလားဟမ်အလေးအကျင့်လုံးတော့ပြောင်းနေတယောက်ဘယ်လိုခေါ်မလို့နောက်ကြရင်မှတ်တော့ယုံနံ1ယုံနံ2 အဲဒီလိုသာခေါ်ကြတော့အဲ့တော့သတိဒီအရေးကြီးလားမကြီးဘူးလားဒီမှာလေ့ကျင့်ပေးလိုက်တော့ပညာရညာကိုဘဝရဲ့အထိတည်သွားမှာဘဝထဲမှာသုံးမှာဘဝထဲမှာသုံးဖို့သင်ပေးလိုက်တာပါဟုတ်လားဒီရိတ်တာမှာထားခဲ့ဖို့သင်ပေးလိုက်ပြီမဟုတ်ဘူးကိုယ့်ရဲ့တာအတွက်သင်ပေးလိုက်ပြီမဟုတ် ဝလုံးစာအတွက်သင်ပေးလိုက်သောပညာရပ်ဖြစ်ပါတယ်။နော်။အတန်နေရာလုံးအတွက်သင်ပေးလိုက်သောပညာရပ်များဖြစ်ပါတယ်။မြတ်ဗုဒ္ဓသင်ပေးသောပညာရပ်သည်အလုံးစုံဆုံးနဲ့စိတ်ချရဆုံးပဲ။ကိုယ်တဏ္ဍာမှာဒီပညာရပ်တွေများများဖြစ်အောင်ကိုယ်ကပါလို့လေလုပ်ထားဖို့လိုလားမလို့လား။အော်မဏိပတ္တလို့ခေါ်တယ် ရမညာလိုင်ကြီးထဲမှာမဏိပါဒလို့ခေါ်တယ်ဘလူးကြီးကမြတ်စွာဘုရားရှောက်ထားတဲ့စကားလေးရှိတယ်သိကောင်းတာပဲလားအရှင်ဘုရားတဲ့သူကဘုရားဆရာမတော်လက်တဲ့ဘလူးနော်တာမန်ဘလူးမျိုးတော့မဟုတ်ဘူးပေါ့ဘလူးဆိုလူတွေကလည်းဟိုကြောက်ကြံလန့်ကြံဒီလိုပဲမြင်တာပေါ့အဲ့တော့ဗရမညာနိုင်ကူကြီးထဲမှာဘလူးကြီးကမြတ်စွာဘုရားရှောက်တဲ့စကားလေးတော်တော်ကောင်းတယ်အဲ့ဒီ ဘုရားဆရာသွားလုပ်တယ်သူကမြတ်စွာဘုရားပဋိဒါစိတ်ထဲမှာရှိနေအခုချက်ချင်းကောင်းကြည့်အခုချက်ချင်းသာတတိနဲ့တွဲလိုက်စိတ်ကချက်ချင်းချမ်းသာသွားတာနောက်ခါကောင်းဖို့လည်းပဲစိတ်နဲ့တတိနဲ့တွဲလိုက်လို့ရှိရင်အခါလေးနောက်ခါကောင်းဖို့လည်းဖြစ်တာခုလည်းကောင်းဖို့ရောနောက်ခါကောင်းဖို့ရောသိကြတာပဲ နော်တော့အခုလဲကောင်းမယ်ချက်ချင်းလဲချမ်းသာခြင်းနဲ့နောင်လဲချမ်းသာခြင်းနဲ့ဆိုရင်ဘာနဲ့ဘာနဲ့ထားရအောင်စိတ်နဲ့တတိကိုစောင့်ရှောက်တာကိုလိုလားမလို့ဘူးလားနော်စိတ်အစင်တဲ့တတိဆွေအမြဲကောင်းမြတ်သည်စိတ်အစင်မှာတတိပါနောင်ခါကောင်းဖို့တည်ကြသည် အမြဲကောင်းမှုလည်းအစဉ်ပြေတယ်အမြဲချမ်းသာမှုနောက်ဟာကောင်းမှုလည်းသိချတယ်စိတ်အစဉ်တွင်တတိတွင်ချက်ချင်းချမ်းသာပြီးချက်ချင်းမချမ်းသာဘူးလားနော်ချက်ချင်းချမ်းသာတယ်တဲ့ဆိုကြည်နာမှာစိတ်အစဉ်တွင်တတိတွင်ချက်ချင်းချမ်းသာပြီး စိတ်အစဉ်တွင်သတိတွင်ချက်ချင်းချမ်းသာသည်ကဲခုချက်ချင်းချမ်းသာခြင်းခုချက်ချင်းတရားထိုင်လိုက်ပါတရားထိုင်နေဆိုသတိတွင်လိုက်တာပဲဟုတ်တယ်မလားသတိတွင်လိုက်တာပဲတဲ့မိမိစိတ်แท้ကိုပါတွင်လိုက်တာတရားထိုင်နေဆိုတာသတိတွင်လိုက်တာစိတ်အစဉ်မှာသတိပါ နောင်ခါကောင်းဖို့သေးကြသည်ဆိုခြင်းနာမောကပ်စင်းနေနေသေးတယ်တတိလွတ်နေပြီလားမသိဘူးဆိုရင်လည်းကိုလွတ် ဘယ်ရောက်နေလို့စိုက်ရပါလဲခုနကပစ္စည်းတွေထည့်တာဟိုကကြံနေလားမသိဘူးဟမ်အဲ့လိုအဲ့လိုများဖြစ်နေတာစိတ်အစဉ်သေးပတိဆွေအမြဲကောင်းမြတ်သည်စိတ်အစဉ်သေးပတိဆွေအမြဲကောင်းမြတ်သည် လျှောက်ရှိပြီဆိုရင်တဲ့ကိလေသာအမိုးလုံနာနဲ့တူသွားတယ်နော်ကိလေသာမိုးတွေယိုးနေတဲ့ခါကျတော့တခါလေမိုးယိုနေတဲ့အိမ်ကဒုက္ခမရောက်ဘူးလားအခုယောဂီတွေတရားထိုင်တာမလုပ်တယ်လို့ခေါ်တော့အမိုးဖာနေတာနော် အမိုးတွေကအပေါက်ကြီးကြီးပဲမိုးပေါ်မောကြီးလိုက်ယောဂီဘေယောဂီရဲ့အိမ်ကမိုးအယူဆုံးတော့ဟမ်ဘေယောဂီရဲ့အိမ်ကမိုးယူလို့လုံလာကိုအိမ်ကိုမိုးလုံမလားမလုံသေးဘူးလားအော်မလုံကြသေးပဲကိုအဲ့တော့မိုးဆူမိုးယူကြီးတဲ့နေရတာ ဒုက္ခရောက်လာမရောက်ဘူးလားဘာဖြစ်မှတခါလဲအိမ်ကမိုးလို့ပဲတတိစက်နေမှမိုးလို့ပဲတတိမဆက်ဘူးဟေးဆိုရင်ဘုံသူဘိုးကတခါလဲရွာချလိုက်တာအိမ်ထဲရောက်ရောအမိုးလဲပွင့်ရောတခါလဲဟုတ်လားမဟုတ်ဘူးလားအခုတော့ကိုယ်အိမ်လေးမိုးနေတာနည်းနည်းလေးမိုးယူတဲ့အပေါက်ကလေးရတဖြည်းဖြည်းဟိုဟာဖာလိုက်တာဖာလိုက်ဆိုမိုးက မယူသလောက်ဖြစ်သွားပြီ၉ရက်မြောက်ဆိုတော့ဒါပေမဲ့အိတ်လဲရောက်ရောမိုးထားတာလေးကခဏခဏဆိုတော့ပြူကြအကုန်လုံးအမိုးပါပြုတ်ထွက်သွားရောအဲ့ဒီလိုလည်းမဖြစ်စေနဲ့ဘူးเนาะဒါကြောင့်မို့ကို့ဘဝတည်းကိုမလုပ်အောင်ပါတော့တခါလေယူသွားဖို့လိုလားမလိုလားเนาะတတိပါရင်စိတ်ချမ်းသာခြင်းလိုက်ခါလို့ညီးစရာမလိုတော့ ပဋိကကိုယ်စိတ်ကိုချမ်းသာအောင် လုပ်ပေးနိုင်တဲ့စွမ်းရည်တတ္တိရှိတယ်။စိတ်ကိုအေးချအောင်လုပ်ပေးနိုင်တဲ့စွမ်းရည်တတ္တိရှိတယ်။စိတ်ကိုပူလောင်အောင်လုပ်နေတဲ့ကိလေသာကိုဖယ်ရှားနိုင်တဲ့စွမ်းရည်တတ္တိရှိတယ်။ကိုလိုချင်ပါတယ်ဆိုတဲ့သမာဓိပညာတွေကိုလည်းထုတ်လုပ်ပေးနိုင်တဲ့စွမ်းရည်တတ္တိရှိတယ်။တတိတတိတလုံးနဲ့အာလုံးပြီးလားမပြီးလား။ မာဝရိနိုင်ဆရာတော်ဘုရားကြီးကိုဘုန်းကြီးရှောက်တယ်ဆရာတော်တပည့်တော်အတွက်တီးကြလေဩဝါဒပေးပါဘုရားဆိုအရှင်ဘုရားလက်ဝယ်ရှိသောစိတ်သည်အရှင်ဘုရားမလိုချင်သောအကုသိုလ်များကိုလည်းဖေရှားပေးလိမ့်မယ်အရှင်ဘုရားလိုချင်သောကုသိုလ်များကိုလည်းထုတ်လုပ်ပေးလိမ့်မယ်ဆရာတော်ကဒီလိုမိန့်နော် အရှင်ဘုရားမလူခြင်းနဲ့အရှင်ဖြန်လက်ဝယ်ရှိသောတတိသည်အရှင်ဘုရားမလူခြင်းသောအာဟုတုတရားဆိုတွေအရှင်ဘုရားမလူခြင်းတဲ့အရာတွေအလုံးကိုဖေရှားပေးလိမ့်မယ်အရှင်ဘုရားလူခြင်းပါတယ်ဆိုတဲ့ကုသိုလ်တွေမဉ္ဇဉ်ပူဉ္ဇဉ်တွေကိုလည်းသေဆောင်လာပေးပါလိမ့်မယ်ဒါလေးပဲဆရာတော်ဖြစ်ရင်ပြီးကြဩဝါဒပြီးအဲ့လိုဩဝါဒပြီးတယ်ဆိုတော့တတိတလုံးသား လက်ကင်ထားပါလို့ပြောတာ ਨੇ တူလားမတူလားဒါကြောင့်မို့တတိတလုံးလက်ကင်သုံးအဆုံးနိဗ္ဗာန်တိုင်လိမ့်မည်ဆိုတဲ့စကားပေါ်လာတာပေါ့နော်တတိတလုံးလက်ကင်သုံးအဆုံးနိဗ္ဗာန်တိုင်လိမ့်မည်ဆိုတဲ့ကမှာတတိတလုံးလက်ကင်သုံးအဆုံးနိဗ္ဗာန် ပတိတလုံးလက်ကံသုံးအဆုံးနိဗ္ဗာန်တိုင်လိမ့်မည်ပတိတလုံးလက်ကံသုံးအဆုံးနိဗ္ဗာန်တိုင်လိမ့်မည်ပတိလေးရှိနေတယ်ဆိုရင်ဒီတတိလေးဟာဘယ်ချိန်မှကိုကပတိရှိအောင်ဆောင်ရွက်ရမယ်ဘယ်ချိန်မှဆောင်ရွက်ရမလဲအမြဲတမ်းဆိုတာဘယ်လိုမြဲတယ် ကာယကံမှာလည်းကာယကံနဲ့ဆောင်ရွက်သမျှပฏิပါမယ်မနောကံနဲ့ဆောင်ရွက်သမျှပฏิပါမယ်ဝစီကံနဲ့ဆောင်ရွက်သမျှပฏิပါမယ်အာယကံသုံးပါးလုံးမှာပါပါမှုလို့လေပฏิပါမယ်ကံသုံးပါးမှာပฏิပါမဉ္ဇဉ်ပူဉ္ဇဉ်ဆိုင်နိုင်သည်မဉ္ဇဉ် တတိမပိုင်စိုက်ပြီဟုတ်တယ်မလားစိုက်နိုင်သည်လို့ပြောတာဒါလိုက်စိုက်တယ်လို့ဆိုလိုတာပေါ့မဲညာပုံညာစိုက်နိုင်သည်ဆိုတာတတိကထုံးလို့တော့သမာဓိပညာတို့ဖြင့်မဲညာပုံညာကိုဆက်ရောက်သွားလိမ့်မယ်အဲ့ဒါကရိတ်တမာကြီးပဲတတိကိုပြုထောင်လို့မရဘူး ကံသုံးပါးဘဝတည်းကကံသုံးပါးမှာလည်းသတိပါဖို့လိုလားမလိုဘူးလားနော်ကံသုံးပါးမှာသတိပါမဉ္ဇဏ်ဘူဉ္ဇဏ်ရနိုင် တိပါပစေဝစီကံမှာလည်းမနောကံမှာလည်းတတိတိဟူသောမက်ခင်ပါမက်ခင်တော့တတိတိဟူသောမက်ခင်ပါရမယ်သမာတတိမက်ခင်သတ္တမတတိမက်ခင်ဥဆောင်လာပြီဆိုရင်ဉာဏ်နဲ့မက်ခင်တွေးပြီးတော့ပါလာမပါဘူး။အဲ့တော့ကိုယ့်ရဲ့ကံသုံးပါးမှာမက်ခင်ပါအောင်လုပ်ဖို့လိုလားမလို့ မေဂေ၈ပါးဆိုတာကရိတ်တာမှာရှိတာလားမိမိကံ၃ပါးလေးရှိတာလားကံ၃ပါးထဲမှာမေဂေ၈ပါးရှိတာရိတ်တာမှာရှိတာမဟုတ်ဘူးဟုတ်တယ်မလားအဲ့ဒီကံ၃ပါးကိုဒီမေဂေဖြစ်အောင်လုပ်နိုင်မလုပ်နိုင်သတိပါဒနာနဲ့သမာသတိမဲ့ခင်ဖြစ်တယ်နဲ့တဏှာမဲ့ခင်ရောမလိုက်လာဘူး ယုံကြည်ချက်ရှိရမယ်တတိရှိရမယ်ဝိရိယရှိရမယ်ဒီသုံးချက်ဥဆောင်လိုက်လို့ရှိရင်ဘုဘကသမာဓိနဲ့ပညာအလိုလိုထွက်လာမဂ္ဂင်၈ပါးလုံးပြည့်စုံအောင်ဆိုရင်တော့ရှုမှတ်ရင်းနဲ့ပြည့်စုံတာကတစ်မျိုးမဉ္ဇဏ်ပုံဉ္ဇဏ်ဆိုင်လို့မဂ္ဂင်၈ပါးပြည့်စုံသွားတာကတစ်မျိုးရှုမှတ်ရင်းနဲ့၈ပါးပြည့်စုံခြင်းနဲ့ဆိုသီလမဂ္ဂင်လေး ဟိုကနေစဉ်တော့လုံခြုံအောင်စောင့်ရှောက်ဖို့ဟုတ်တယ်မလားတတိရှိလိုက်တာနဲ့ဘာရှိတယ်လို့ခေါ်တော့မက်ကင်ရှိတယ်လို့ခေါ်လားမဟုတ်ဘူးလားအဲအဲ့ဒီလိုမက်ကင်ဆိုတာဟာဘယ်သွားတဲ့လမ်းမှာတော့နိဗ္ဗာန်သွားတော့မစ္စိမပฏิပဒါလမ်းကြီးဒါဆိုရင်မက်ကင်ပါရင် ကိုရှောင်းနေသောလမ်းသည်လမ်းမလားလမ်းမလားလမ်းမှန်ကိုရှောင်းနေတာလည်းတူလားမတူဘူးလားနော်ကံသုံးပါးမှာပါပါပါတော့မဂ်ကင်ပါပြီဆိုတဲ့နဲ့ရှောက်သောလမ်းသည်မျက်စိမှာပရိပဒါဖြစ်သွားတယ်မျက်စိမှာပရိပဒါကိုရှောက်တဲ့ပုဂ္ဂိုလ်သည်ပန်းတိုင်ကပါတယ်တော့နိဗ္ဗာန်ပဲနော်အဲ့တော့မဂ်ကင်၈ပါးသည်တခြားမှာရှိပြီမဟုတ် မိမိကံသုံးပါးမှာဖြစ်အောင်လုပ်ဖို့လိုလားမလိုဘူးလားကံသုံးပါးမှာမဂ်ခင်ပါထိုသူအရိယာဖြစ်လက်တံကံသုံးပါးမှာမဂ်ခင်ပါထိုသူအရိယာဖြစ်လက်တံကံသုံးပါးမှာမဂ်ခင်ပါ တသုံးပါးမှာမကိပါထိုသူအရိယာဖြစ်လက်တံထိုသူအရိယာဖြစ်လက်တံအရိယာဖြစ်ခြင်းနဲ့ငြိမ်းချမ်းတဲ့ဘဝတစ်ခုကို တည်ဆောက်ခြင်းနဲ့ဆိုလို့ရှိရင်မိမိကံပြုတိုင်းပြုတိုင်းမခင်များပါနေအောင်ကိလေသာများဝင်ရောက်ခွင့်မရှိအောင်သတိထားပြီးတော့ကြိုးစားပွားများအားထုတ်မယ်ဆိုရင်မိမိလိုချင်သောပန်းတိုင်ကို မိမိအလုတ်ဖြစ်ဆောင်ရွက်နိုင်ပါလေလူချင်းယုံနဲ့မရဘူးဘာနဲ့မှရမလဲအလုတ်နဲ့မှရမယ်ဒါကြောင့်မို့လုပ်ရမယ်ကျင့်ရမယ်ပေါ့နော်တရားစကားနဲ့ပြောရင်ကျင့်ကိုကျင့်ရမယ်အရာစကားနဲ့ပြောရင်လုပ်ကိုလုပ်ရမယ်မလုပ်ရင်မရဘူးမကျင့်ရင်မရဘူးဗုဒ္ဓ ဘာသာဆိုတာဘယ်ပေါ်မှာတည်ဆောက်ရအကျင့်တရားပေါ်မှာသွားရတယ်ဆုတောင်းယုံများနဲ့မရဘူးဆုတောင်းသောဘာဆုတောင်းသောဘာသာတရားမဟုတ်မြတ်ဗုဒ္ဓသင်ပေးသောပညာရပ်တွေအလုံးကကျင့်သုံးရမှာဒီကြည့်ပြီရွရဖတ်ရမှာတဲ့ဘာရများတော့ကျင့်သုံးဖို့ဒီကြည့်ပြီတနည်းအားဖြင့် ကျင့်တယ်ဆိုတာကျင့်သုံးတာပြောတာကျင့်သုံးခြင်းဒီဘယ်မှာကျင့်ရမှာလဲဆိုတော့အမြဲတမ်းစေအမြဲတမ်းသိတာရမှာဘဝထဲမှာကျင့်ရမယ်ဓမ္မဘဝလည်းပြောင်းနိုင်ပါလေကိုဘဝလည်းပြောင်းသွားနိုင်တယ်ဘဝထဲမှာဒီအတိတွေမရှိဘူးဆိုဘဝကလည်းမပြောင်းဘူးတုံရင်းတုံရင်းပဲဖြစ်နေပါပဲဒါကြောင့်ဘဝထဲမှာအကျင့်ဖြစ်အောင်လုပ်ပါအကျင့်သည်ကျင့်သောကြောင့်ဖြစ် ကောင်းသောအကျင့်ကလည်းကျင့်မှာပဲဖြစ်တယ်။မကောင်းတဲ့အကျင့်ကလည်းကျင့်လို့ဖြစ်လာတာ။ဘယ်သူမှလုပ်တာမဟုတ်ဘူး။နော်။အဲ့မကောင်းတဲ့အကျင့်ဆိုထပ်ပြန်တလဲလဲကျင့်တော့မကောင်းသောအကျင့်ကလည်းကျင့်သောကြောင့်ဖြစ်၏။ကောင်းသောအကျင့်ကလည်းကျင့်သောကြောင့်ဖြစ်၏။ဒါကြောင့်မကောင်းသောအကျင့်ဖြစ်တဲ့မဲ့ခင်အကျင့်မြတ်တရားတွေကိုမိမိတဏ္ဍာမှာကိန်းအောင်အမြဲမပြတ်တလဇတ် တတိမမေ့ရင်ကျင့်ကြံကြိုးစားပွားများအားထုတ်ခြင်းဖြင့်မဉ္ဇဉ်ပူဉ္ဇဉ်ကိုလက်ဝယ်ပိုင်ပိုင်ရရှိနိုင်တဲ့သူတော်ကောင်းများဖြစ်ကြပါစေ။ကိစ္စဖြစ်ရင်မေတ္တာပို့ပြီးတော့အမြဝေကြတာဟုတ်အရာစေ 31ဖြည်းဖြည်းတမ်းမြဝေနေရတို့ရာကြ